ဘုန်းတို့55မိနစ်ခန့်မြအချိန်ယူပြီးတော့တရားဒေသနာများနှာယူမှတ်သားကြရအောင်နော်ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုအာဇိုလာပြည်ကျော်9ရက်2022ခု9လပိုင်း18ရက်နေ့ညချမ်းခါကာလပြင်းဦးလွင်ခရိုင်ပြင်းဦးလွင်မြို့နယ် ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့အွန်လိုင်းဓမ္မဒါနဓမ္မပူဇာတရားပွဲတပည့်ဆင်းရဲကျင်းပကြတဲ့အခါမှာ USA LA မြို့မှာနေထိုင်ကြတယ်ဓမ္မဒါနကုလို့ရှင်မိခင်ကြီးဒေါက်တာဒေါခင်တီ89နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်ဖြင့် သားသမီးမိသားစုဝင်များအလုံးစုပေါင်းပြီးတော့လူတိုင်းကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲပါမနေ့ကလည်းပဲဒီလူရှင်တွေရဲ့ဓမ္မဒါနအဖြစ်ဖြစ်ပဲဘုံဘုံတို့ဟောခဲ့ကြတယ်နားခဲ့ကြတယ်နော်အတော်ဒီကနေ့လိုင်းမော်ရတဲ့တရားဒေသနာများကိုနာယူကြည်ညိုနေကြတယ်တရားဓမ္မပေါင်းသူတော်အောင်တို့နဲ့တကွာ ကာယကံရှင်မိသားစုများအထူးသဖြင့်ဝိရိယရှင်ဖြစ်တဲ့ဘွားတော်ခင်တီဒီနေ့တရားလည်းပဲအဘွားတော်ပဲအဓိကရှိရွယ်ပြီးတော့ဘုံဘုံတို့ဟောပါမယ်လေးနဲ့တဲ့အကြောင်းအရာလေးတွေသီလသမารိပညာသာသနာ၃ရက်ရှိတဲ့အ ਨੇ ကသီလသာသနာ တမာတိသာသနာပညာသာသနာသာသနာ၃ရက်ရှိတဲ့နေ့ကဒီနေ့ပညာသာသနာအကြောင်းကိုအဓိကဘုန်းဘုန်းတို့ပြောပြမယ်ပေါ့မနေ့ကလည်းပဲလေးနဲ့တဲ့အကြောင်းအရာလေးတွေဘုန်းဘုန်းတို့ပြောပြကြတယ်နော်အဲ့ဒီကနေ့ပြောဖို့ဘုန်းဘုန်းတို့စဉ်းစားထားတာကမေဇိမနိကေမေဇိမပဏာတပါဠိတော်မှာမှတ်တမ်းတင်ထားတဲ့ဒီကနခတုတ်တံဆိုတာကိုပြောဖို့စီစဉ်ထားပါတယ် ဒီကနခဆိုတာပရပိုက်တယောက်ရဲ့နာမည်ပေါ့အဲ့ဒီပရပိုက်ကရှင်သာတိပုတ္တရာရဲ့တူအရင်ဒီကနခခြေသေးတွေလက်သေးတွေရှည်ထားတဲ့ပရပိုက်နော်အဲ့ဒါအခါတစ်ပါးမှာမြတ်စွာဘုရားကိစ္စကုတ်တောင်သူကရခတ္တလို့ခေါ်တယ်ဝတ်တူးထားတဲ့လှိုင်လူကြီးထဲမှာမြတ်စွာဘုရား တရင်သုံးနေတဲ့အဲ့လိုမြတ်စွာဘုရားတရင်သုံးနေတော့မြတ်စွာဘုရားရဲ့ထံတော်ဘာမှာ ရှင်သာတိဗုဒ္ဓရာမထေရမြတ်ကြီးကရက်လေခတ်ပြီးတော့ပူဇော်နေတယ်အဲ့ဒီချိန်တုန်းကရှင်သာတိဗုဒ္ဓရာကယဟန်ဖြစ်ပြီးလို့15ရက်ပဲရှိသေးတယ်ယဟန္တာမဖြစ်သေးဘူးအဲ့ဒီလိုအနေအထားမျိုးမှာအဲ့ဒီလိုင်ကိုတဲကိုဘသူရောက်လာတယ်လဲဆိုတော့ ဒီကနခပရပိုက်ရောက်လာတယ်ရှင်သာရိပုတ္တရာရဲ့ဒူအရင်ဘလို့ရွယ်ချက်နဲ့ရောက်လာတာတော့ဆိုတော့အော်ငါရဲ့ဥကြီးတော်တခြားတခြားသောအယူဝါဒရှိကြတယ်ဆရာဆရာကြီးတွေထံမှာအယူဝါဒတွေကိုလေ့လာပြီးတော့နေရင်းနဲ့ခုယဟန်ဂေါတမဒီမှာတပည့်ခံပြီးတော့ကျင့်သုံးနေတာအဲ့ဒါ15ရက်တောင်ရှိသွားပြီ ဘလို့အခြေအနေများရှိမလဲမသိဘူးဆိုတာကိုစုံစမ်းလို့တဲ့သဘောနဲ့မြတ်စွာဘုရားကြီးကိုရောက်လာတာအဲ့ဒါလိုရောက်လာပြီးတော့မြတ်စွာဘုရားရဲ့တန်တော်မောက်ရောက်တဲ့အခါမှာသူ့ရဲ့ဥယျာဉ်တော်ကိုအလွန်လေးစားတဲ့အတွက်ကြောင့်မတ်တက်ရက်ပြီးတော့ပဲမြတ်စွာဘုရားကိုစကားဆိုတယ်တဲ့။အပြောတော်ဆိုတော့မြတ်စွာဘုရားတပည့်တော်ကအယူဝါဒအလုံးကို မနှစ်သက်ဘူးဆိုတဲ့အမြင်ရှိပါလေတဲ့နော်အယူဝါဒအလုံးကိုသူမနှစ်သက်ဘူးဆိုတဲ့အယူရှိတယ်တဲ့အဲ့တော့မြတ်စွာဘုရားကဘလို့ပြန်ပြီးတော့မေးတော်မူလဲဆိုတော့သူ့ရဲ့မူရင်းနာမည်လေးကအကိဝတ္တအနွယ်ဒါလေးကိုမြတ်စွာဘုရားခေါ်ပြီးတော့ပြောတာအကိဝတ္တတဲ့ဘယ်ယူစဘယ်မြင်ယူဘယ်အယူဝါဒကိုမှ မင်းကမနှစ်သက်ဘူးဆိုတော့ဘယ်ယူဝါဒကိုမှမနှစ်သက်ဘူးဆိုတဲ့အဲ့ဒီမင်းရဲ့အမြင်လေးကိုတောင်မင်းကမနှစ်သက်တော့ဘူးလားတဲ့ဒီစကားလေးကိုဘုံကသဘောကျသိလားဘယ်ယူဝါဒကိုမှ तू မနှစ်သက်ပါဘူးလို့ပြောတာကိုအဲ့တော့မြတ်စွာဘုရားဘယ်ယူဝါဒမှမနှစ်သက်ပါဘူးလို့မင်းမြင်နေတဲ့မင်းယုံကြည်ထားတဲ့အဲ့ဒီယုံကြည်ချက်ကလေးမင်းအယူအဆလေးကိုတောင်မင်းကမနှစ်သက်တော့ဘူးလားဒါလေးကိုဖတ်ရတော့ဘုံက ဘာသွားအမှတ်ရတော့ဆိုတော့ဒီကနေ့ခေတ်မှာဘာသာမဲ့ပြောကြတာလည်းရှိဟုတ်လားဘယ်ဘာသာဘုံမှမယုံကြည်ဘူးဘယ်ဘာသာဘုံမှမယုံကြည်ဘူးဆိုတဲ့သူ့ရဲ့ယုံကြည်မှုကိုတော့သူဘာဖြစ်နေတော့ယုံကြည်နေတယ်အဲမလွတ်ဘူးနော်ဒီအယူအဆတွေဆိုတာအဲ့လိုမြတ်စွာဘုရားကမင်းကဘာဘုံမှ ဘယ်ယူဝါဒပေါ်မှာမနှစ်သက်ပါဘူးဆိုရင်အဲ့ဒီဘယ်ယူဝါဒမှာမနှစ်သက်ပါဘူးဆိုတဲ့မင်းအယူလေးကိုတောင်မင်းမနှစ်သက်တော့ဘူးလားဆိုတော့ဟာနှစ်သက်လို့မဖြစ်ဘူးတဲ့တကယ်လို့နှစ်သက်ရင်ဘာမှဘယ်ယူဝါဒမှာမနှစ်သက်ပါဘူးဆိုတဲ့စကားကအလကားဖြစ်တော့မလို့ဖြစ်သွားတာလဲနေပြီနော်စကားလေးတွေရဲ့နက်နဲပုံလေးကိုပြောတာအဲ့ဒီမှာမြတ်စွာဘုရားဒါဘုံမဒီအပိုင်းလေးတွေကိုတော့အချင်းချုပ်ပြီးတော့ပဲပြောပါမယ်နားတွေရှုပ်ပြီးတော့ညှင်းငွေမှာဆိုလို့အဲ့မြတ်စွာဘုရားဘယ်လိုမင်းရှိတုံးဆိုတော့ သူ့ကိုချီးမြှောက်တဲ့အနေနဲ့ပြောတာနဲ့တူပါရဲ့နောက်ပိုင်းတော့ तू အဲ့လိုထင်သွားတာဟုတ်မြတ်စွာဘုရားတော့ဘလို့စိတ်နဲ့ပြောတယ်လဲဆိုတာဘုံဘုံမခံမှန်းတတ်ပါဘူးဘာပြောလို့ဆိုတာဘယ်ယူဝါဒမှမနှစ်သက်ပါဘူးဆိုတာကအယူဝါဒတိုင်းကိုနှစ်သက်တယ်ဆိုတာနဲ့စာရင်တော်သေးတယ်ဘာဖြစ်လို့တုံးဆိုတော့ तू ကဆွဲမဲ့မှု အာမကြီးနိုင်ဘူးတန်ရောစဉ်နေနိုင်နေနောက်ဆုံး तू ကပါတော့ အနှောင်အဖွဲ့နဲနိုင်တယ်ပေါ့အယူဝါဒကိုနှစ်သက်တယ်ဆိုတာနဲ့ဆိုင်မနှစ်သက်ဘူးဆိုတာကတကယ်တမ်းကျတော့ဖြတ်တောက်ဖို့ပို့ပြီးတော့လွယ်ကူတယ်ဒါလေးကလည်းရိုးရိုးလေးပဲနော်ဟိုအဖြစ်ကြိုက်တယ်ဒါဖြင့်ကြိုက်တယ်ဟာဟိုကမကြိုက်ဘူးဒီကမကြိုက်ဘူးကြိုက်တာနဲ့ဆိုင်မကြိုက်တာတော်သေးတယ်ဆိုတဲ့အသေးပဲလေးကိုဘုံဘုံတို့နားလည်ရမယ်ရှင်းပြီးတော့ဘုံဘုံတို့တွေးစရာဒေသနာလေးတွေခေါင်းထဲပေါ်လာတယ်လောဘဆိုတာအပြစ်နေတယ်တဲ့ ဒါပေမဲ့ဘယ်ဖို့ခက်တယ်တဲ့ဒေါသဆိုတာအပြစ်ကြီးတယ်တဲ့ဒါပေမဲ့ပယ်ဖို့လွယ်တယ်တဲ့သူသူအကောင်းဆုံးလေးတွေတွဲနေတာဟုတ်လားမောဟဆိုတာကြတော့အပြစ်လည်းကြီးတယ်ပယ်ဖို့လည်းခက်တယ်တဲ့ဒီလိုဒေသနာလေးတွေရှိတယ်ဟုတ်လားဒါကြောင့်နှစ်သက်ခြင်းမနှစ်သက်ခြင်းမှာသူသူကောင်းကွက်ဆိုးကွက်ကလေးတွေရှိနေတယ်အယူဝါဒအလုံးကိုနှစ်သက်တယ်ဆိုတဲ့လူကသူ့ကိုချွတ်ဖို့တော်တော်ခက်လိမ့်မယ် ဒုက္ခငြိမ်းဖို့တန်ရောစဉ်ပြတ်ဖို့တော်တော်ခက်လိမ့်မယ်ယူဝါဒအလုံးကိုမနှစ်သက်ဘူးဆိုတဲ့လူကကျွတ်ရတာလွယ်လိမ့်မယ်ဒီသဘောလေးအဲ့လိုမြတ်စွာဘုရားပြောတဲ့အခါကျသူတော်တော်ဝမ်းသာတယ်။အော်မြတ်စွာဘုရားငါ့ကိုကြီးမြောက်တာ။ဒီကနှစ်ခါ။အဲ့လိုမြတ်စွာဘုရားမင်းရှိပြီးတော့ဘာပြောတော့ဆိုတော့ဒီအယူဝါဒတွေနဲ့ပတ်သက်ပြီးတော့ ဘာကိုကြိုက်တယ်ဘာကိုမကြိုက်ဘူးဘယ်ယူဝါဒကိုကြိုက်တယ်ငါဘယ်ယူဝါဒမှာသဘောကျတာဘယ်ဟာကတော့သဘာဝမကျပါဘူးအစရှိသဖြင့်ကြိုက်တယ်မကြိုက်ဘူးကြိုက်တဲ့ဝက်မကြိုက်တဲ့ဝက်အကုန်ကြိုက်တယ်အကုန်မကြိုက်ဘူးဟာစုံနေတာပဲလူလောကမှာလူတွေဒါဘုံကအနှစ်ချုပ်ပြီးတော့ပြောတာဟုတ်လားအဲ့လိုကိုကတခုခုကိုအယူဝါဒတခုခုကိုကြိုက်တယ်မကြိုက်ဘူးဆိုတာတွေလောက်ထားပြီးဆိုရင်ကိုနဲ့သဘောထားမတိုက်ဆိုင်တဲ့ပုံကိုတယောက်နဲ့တွေ့ပြီးဆိုရင်သေချာပေါ့ဘာလို့အောင်လို့ဝိဝါဒကွဲမငင်းခုံရတော့မယ်တဲ့ စကားတွေများရတော့မယ်အဲ့လိုစကားများပြီဆိုရင်စိတ်ဆင်းရလိမ့်မယ်စိတ်ပင်ပန်းရလိမ့်မယ်ဒါကြောင့်လောကမှာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေကနော်အယူဝါဒမျိုးမျိုးရဲ့ပုံမှာနှစ်သက်တယ်မနှစ်သက်ဘူးကြိုက်တယ်မကြိုက်ဘူးဆိုတဲ့ကိစ္စတွေအလွန်တရာမှအန္တရာယ်များတယ်ပေါ့နော်ဘလို့ဘလို့နည်းနဲ့အန္တရာယ်များတာတော့ငင်းရခုံရတယ်စိတ်ဆင်းရအဲ့ဒီအပြစ်ကိုမြင်တဲ့အတွက်ကြောင့်ငါဒီအယူဝါဒကိုကြိုက်တယ်မကြိုက်ဘူးဆိုတာတွေအကုန်လုံးကိုမလုပ်ဘူးစွန့်မယ် ဒီကြမှသူချမ်းသာမှာပေါ့နော်ဒါသူ့ကိုမြတ်စွာဘုရားကဒီယူဝါဒတွေနဲ့ပတ်သက်ပြီးတော့ပြောပြတဲ့စကားတွေအကုန်လုံးကိုဘုံဘုံကအနှစ်ချုပ်လိုက်တာမူရင်းပါဠိတော်ကြီးမှာတော့ဒီအိဗယ်တွေကိုအလွန်ပဲကြည်ကြဲဝုန်းဝုန်းမြတ်စွာဘုရားအသေးစိတ်ပြောပြထားတယ်လူရင်းကတော့ဒါပဲနော်အယူဝါဒတစ်ခုကိုဆွဲလန်းနေတယ်ဆိုရင်ကိုနဲ့အယူအဆမတူတဲ့လူနဲ့တွေ့ရင်ညင်းခုံရလိမ့်မယ်ညင်းခုံရပြီဆိုရင်စိတ်ဆင်းရဲရလိမ့်မယ်ဒါဘုံဘုံတို့တိတာတဲ့ထင်ရှားတဲ့ မြင်သာတဲ့အပြစ်ကြီးပဲဒီဥစ္စာ။ဒါကြောင့်မလို့အယူဝါဒကိုဘာတော့တိတ်တိတ်မကြိုက်ဘူးဆိုတာတွေမရှိဘူးစွန့်လွတ်မယ်ပေါ့။အဲ့ဒါလိုမြတ်စွာဘုရားအမိန့်ရှိပြီးတော့အဲ့ဒီဒီကနခပြပိုက်ကိုဝိပဿနာတရားဟောတယ်တဲ့။ဒါလေးကိုပြောရင်လို့ဒီသုတ်တံကိုပြောတာပေါ့နော်။အဓိကကတော့ခန္ဓာရဲ့ဒုက္ခကိုပြင်းပြင်းထန်ထန်ခံစားနေရတဲ့အဘွားတော်ခင်တေကိုရည်ရွယ်တယ်ပေါ့ဟုတ်လား။အဲ့ဒီမှာမြတ်စွာဘုရားကသူ့ကိုဝိပဿနာတရားဟောတယ်ဆိုတာ နော်ဆိုကြပါစို့ခွက်တစ်ခွက်ထဲမှာအုံကြီးတွေထည့်ထားတယ်အဲ့ဒီအကြီးတွေကိုသွန်ပြီးတော့ထောပတ်တွေနဲ့စီဥတွေနဲ့ပြည်စုံလဲကောင်းတာတွေကိုထည့်ကောင်းတာထည့်ခြင်းတဲ့အခါမှာမကောင်းတာတွေရှိနေတယ်ဆိုရင်အဲ့ဒါမကောင်းတာတွေကိုသွန်ပြီးတော့မှကောင်းတာတွေကထည့်လို့ရတယ်ဒါကြောင့်မြတ်စွာဘုရားသူ့ကိုအစားတုံးကအယူဝါဒနဲ့ပတ်သက်ပြီးတော့ရှင်းလင်းသွားပြောလိုက်တာဒါတွေကအနှစ်သာရမရှိဘူးမင်းငင်းခုန်ပြီးတော့စိတ်ပင်ပန်းတာပဲရှိတယ်ဟုတ်လားအဲ့ဒါနဲ့သူ့ကိုမလုပ်ပြလိုက်တာတော့ ကောင်းမွန်တာကိုထည့်သွင်းဖို့အတွက်မကောင်းတာတွေကိုအရင်ရှင်းထုတ်ပေးလိုက်တယ်။ဘာပြောခြင်းလို့လို့ဝိပဿနာတရားကိုမြတ်စွာဘုရားဟောခြင်းလို့။အဲ့ဒါစပြီးတော့မြတ်စွာဘုရားကာယ ानु ပဿနာတတိပဋ္ဌာန်ထဲမှာအကျုံးဝင်တဲ့အကြောင်းအရာကိုဟောတယ်။အဲ့ဒီစကလုံးလေးတွေကိုတလုံးချင်းစီဘုံဘုံကအလွန်သဘောကျတယ်။ဒါကြောင့်အသေးစိတ်လေးပြောပြမယ်။အယံခောပနကိဝတေနကာယောရူပိစာတုမဟာဗုဒ္ဓိကောမဟာပိဋိကတံဘောဩရဏ ကုံမာတုပစေယောအနေဆုတ်ဆာရဏပရိမတနာဗေဒနာဝိတန္တနာဓမ္မောအနေဆာတော်ဒုက္ခတော်ရောဂတော်ကန္တာတော်ဘာပြောတော့အတိပ္ပယ်ကအေကိဝတ္တာတဲ့ဒီမဟာဘုတ်ကြီးလေးပါးနဲ့တိဆောက်ထားတဲ့ယုတ်ခန္ဓာကိုယ်ကြီးနော်ဥက္ခန္ဓာကိုယ်အာယုံဆိုင်ပြီးတော့နားထောင်ကြည့်ရူပီပေါက်ပြန်တတ်တဲ့အစုအဝေးကြီးနော်ကာယောဒီကာယအပေါင်းစုကြီးအဲ့ဒါဘယ်လိုသဘောတော့စာတုမဟာဘုတ်တီကောတယ် မာခြင်းပြောခြင်းနှူခြင်းကြံခြင်းဟုတ်လားပူခြင်းအေးခြင်းအစရှိတဲ့မဟာဘုကြီးလေးပါးနဲ့အထိကအမာခံတရားမှာထားပြီးတော့တိဆောက်ထားတာမာတာပိဋိကတံမောဒီကိုကောင်ကြီးရဲ့အစ ပြန်ပြီးတော့ဆင်ခြင်ကြည့်လိုက်သိမဝေးသေးဘူးဟုတ်လားဘယ်မှာအခြေပြိုးခဲ့တာတော့အမေဝမ်ကောင်းထဲမှာအခြေပြိုးခဲ့တာအသက်30ဆိုနှစ်30ပဲရှိသေးတယ်အသက်50ဆိုနှစ်50ပဲရှိသေးတယ်ကိုဘဝအစာကလေး မျက်စိနဲ့မမြင်နိုင်လောက်အောင်သေးငယ်တဲ့အနေအထားလေးကနေစခဲ့တာနော်အမေဖေရဲ့သွေးသားကိုအမိပြုတ်ပြီးတော့စတင်ပြီးတော့ဖြစ်ပေါ်လာအဲ့ဒါကိုပြောတာမာတာပိဋိကတံဘောအမေဖေရဲ့သွေးသားကိုအမိပြုတ်ပြီးတော့ကြီးထွားလာတာဝေးပွားလာပြီဆိုတော့ဘလို့ဆက်ပြီးတော့ဘုံတို့အမိပြုတ်ခဲ့ရတော့ဩဒနာကုံမာသူပစေယောထမင်းမုံအစာရှိတဲ့အစာအာဟာရကိုအကြောင်းပြုပြီးတော့တဖြည်းဖြည်းနဲ့ကြီးပွားလာတာဗီဇာတက်သဘောအရဘယ်ရွယ် ဘယ်အရက်ဘယ်အလုံးဆက်လောက်ရရင်ကြီးပွားမှုရပ်သွားပြီဟောဒါပေမဲ့ဆက်ပြီးတော့ဒါကြီးရှင်သန်ဖို့အတွက်ဒီအစာအာဟာရနဲ့ပဲဘုံဘုံတို့မလုပ်နေတော့ဆက်လက်ပြီးတော့သွားနေရတယ်ပေါ့ဘွားခရီးအဲ့ဒါကိုမြတ်စွာဘုရားဒီခန္ဓာကိုယ်ကြီးသူတည်းရုပ်ခန္ဓာကိုယ်ကြီးကိုပြောနေတာနော်အခြေခံစပြီးတော့မြတ်စွာဘုရားပြောပြတယ်ဘယ်လိုသဘောရှိတုံးတဲ့အနိစ္စသရဏပရိမရဏဗေဒနာဝိဒန္တနာဓမ္မောအနိစ္စအမြဲတမ်းပြောင်းလဲနေတဲ့သဘော ဒီခန္ဓာကိုယ်ကြီးကအမြင့်ပြောင်းနေနော်လက်သေးလေးတွေရှည်ထွက်လာတယ်စပင်းတွေရှည်ထွက်လာတယ်အမြင့်တမ်းပြောင်းနေတယ်ဆိုတာအလွန်မှထင်ရှားတယ်ပေါ့ရက်တည်နေတာမဟုတ်ဘူးဥပ္ပစာရဏအဝတ်နဲ့ဖုံးလွှမ်းထားရတဲ့သဘောရှိတယ်ဒီတိုင်းပင်ကိုယ်တိုင်းကသူ့ဟာမတင့်တယ်လို့အဝတ်နဲ့ဖုံးလွှမ်းထားရတယ်ပြီးရင်ဘာလုပ်ရတော့စုပ်နေပေးရတယ်ပုတ်တက်ပေးရရေချိုးပြီးဆိုရင်ပုတ်တက်ပေးရရှင်ညောင်းမညာပြီးစုပ်နေပေးရနော်လေချင်းကလေးပါလေးလုံးမတောင်အဆင်ပြေတယ် ခန္ဓာကိုယ်ရဲ့သဘောအဲ့ဒါလိုလှုပ်ရင်းနဲ့ပဲဗေဒနာကွက်ပြက်သွားတဲ့သဘောနော်တိဆောက်ထားတဲ့အနေအထားလေးပြက်ပြက်သွားတဲ့သဘောရှိတယ်နောက်ဆုံးဝိဒန္တနာဖယုတ်ဖယဲပြိုကွက်ပြီးတော့ပျက်စီးသွားတယ်သိဆုံးတဲ့အနေအထားနော်ခန္ဓာကိုယ်ရဲ့သဘာဝဒါတွေကိုခြုံပြီးတော့ဘုန်းတို့ပြောမယ်ဆိုရင်မဟာဗုဒ္ဓကြီးလေးပါးနဲ့တိဆောက်ထားတဲ့မိဘတို့ရဲ့သွေးသားကိုအမိပြုပြီးတော့စတင်ဖြစ်ပေါ်လာတယ်။တော့ထမင်းမုံမယောမုံအစရှိတဲ့အာဟာရကိုပဲအကြောင်းပြုပြီးတော့ကြီးထွားလာတယ် မမြဲတဲ့သဘောစုပ်နေဖုံးလွှမ်းရတဲ့သဘောစုပ်နေပေးရတဲ့သဘောကွက်ပြက်တဲ့သဘောပျက်စီးတဲ့သဘောရှိတယ်ဒီကိုယ်ကာယကြီးဟိုတဲ့ဒီမှာတော့မြတ်စွာဘုရားဘယ်လိုပြောတော့သမနုပတ္တတော်မမှန်ကန်ကန်မြင်ကြည့်လိုက်တဲ့ဘယ်လိုမြင်မလို့တိုက်တိုက်ဆိုင်ဆိုင်ပဲမနေ့က17မျိုးကိုဒီထဲမှာကွက်တိလန်တွေ့ဟုတ်လားအဲ့ဒီနေ့ဒီတရားဟောမယ်မနေ့တော့ဘုံဘုံစီစဉ်ထားတာမဟုတ်ဘူးเนาะဒီနေ့မှကြည်ရင်တော့အော်ဒီ17မျိုးကဒီမှာမြတ်စွာဘုရားဟောတာတွေ့နေပါလား မနေ့ကတော့ဘယ်လိုဟောတာတော့ရှင်သာရိပုတ္တရာဟောတာပေါ့နော်အဲ့ဒါဒီကိုကောင်ကြီးရဲ့ပုံမှာအိဋ္ဌာတော့မမြဲသောအဖြစ်ဆင်ခြင်ရမယ်ဒုက္ခတော့ဆင်းရဲသောအဖြစ်ဆင်ခြင်ရရောဂါတော့ယောဂပါယောဂကိုမှတ်မိသေးလားဘလို့အနေထားမျိုးကိုပြောတာတော့ရောဂါတော့နာရာရှည်ယောဂဟုတ်တယ်နော်နာရာရှည်ယောဂကောင်းကောင်းကိုနေလို့မရအောင်ယောဂတစ်ခုဆွဲကပ် အမြဲတမ်းကြီးမသက်တာနေတာလည်းမဟုတ်တစ်ချက်တစ်ချက်ထားဖောက်မင်းစားရင်တာမစားရသွားခြင်းတဲ့နေရာမသွားရအမြဲတမ်းမလုပ်နေရလားကြောက်ကြမှုနဲ့နေရတယ်နာတာရှိယောဂရုပ်တည်နံတွေကိုအဲ့လိုရှုရမယ်လို့ပြောတာနော်ကန္ထတော်ပြည်တူတူသွေးတူတူနဲ့နော်အနာလုံးအနာကဲပောက်ကွဲနေတယ်အဲ့အမာကြီးလို့ရှုရမယ်တန်လာတော်ညောင်ဆူးနေတယ်လို့မျိုးခန္ဓာကိုယ်တွေကိုညောင်ဆူးနေတယ်လို့မျိုးခန္ဓာခက်နေတဲ့သဘောကိုမြင်အောင်ကြည့်ရမယ်ဆင်ခြင်ရမယ် အကတော်မကောင်းတာတွေပဲဆက်ဆက်ဆက်ဆက်ဖြစ်နေတဲ့သဘာဝကြီးပါလားလို့မြင်ရမယ်အဘာရတော်ဖြားတဲ့သဘောနော်ကိုယ့်ရဲ့အနေအထိုင်အစားအသောက်မှားယွင်းတဲ့အတွက်ကြောင့်ဥဒုကြောင့်၎င်းအာဟာရကြောင့်၎င်းဘုံတို့ခန္ဓာကိုယ်ကြီးဟာအဖြားသွေးဝင်တာတွေရှိတယ်ဟုတ်လားအဲ့လိုပဲယုံတံကိုအဘာရတော်အနာလိုဖြားနာမှုလို့ရှုရပြီးတော့ပြောပရတော်ပရတော်ဆိုတာဒဇိန်နော်လူရင်းမဟုတ်ဘူး ပလောကတော်ဖယုဖယဲပြိုကွဲပျက်စီးနေတဲ့သဘောုံညတော့တန်ဖိုးရှိတာတွေစိတ်သုံးနေတဲ့သဘောအနတ္တတော့အတ္တမဟုတ်တဲ့သဘောဘယ်နှမျိုးတော့7မျိုးအဲ့ဒါမျိုးဆိုပါဗျာဒီကနေ့ခါပြပိုက်ကိုအတိုင်ဟောနော်မဟာဘုတ်ကြီးလေးပါးနဲ့တိဆောက်ထားတဲ့အမေဖရဲ့သွေးသားကိုအမိပြုတ်ပြီးတော့ဖြစ်ပေါ်လာတဲ့နော်အစာဟာရတွေကိုအကြောင်းပြုပြီးတော့ကြီးထွားလာတဲ့မတီမြဲတဲ့သဘောရှိတဲ့ဖုံးလွှမ်းပေးရတဲ့သဘောရှိတဲ့ဆုပ်နယ်ပေးရတဲ့သဘောရှိတဲ့ကွဲပြက်နေတဲ့ပျက်စီးသွားတတ်တဲ့သဘောရှိတဲ့ဒီကိုယ်ကောင်ကြီးဟာ အိဋ္ဌာတောဒုက္ခတောရောဂတောခန္ဓာတောတန်လတောအခတောအာဘာရတောပရတောပလောကတောတုံညတောအနတ္တတောတမနုပတ္တတောကာယတမေဒီကိုယ်ကောင်ကြီးကိုအတိုက်အမှန်တိုင်းမြင်အောင်ကြည့်နေဆင်ခြင်နေလို့ပြောတာဟုတ်လားအဲ့လိုဆင်ခြင်ဘာဖြစ်မလို့ယောကာယတမေကာယဆံတော်ကာယတနေဟောကာယနွာယတာတာပဟိယတိဒီကိုယ်ကောင်ရဲ့ပုံမှာဖြစ်နေတဲ့နှစ်သက်မှုအလိုဆန္ဒတွေ ဒီကိုကောင်ရဲ့ပုံမှာဖြစ်နေတဲ့တဏှာအစေးတက်တွေဒီကိုကောင်ရဲ့နောက်ကိုအရှင်လိုက်ပြီးတော့ဖြစ်ပေါ်နေတဲ့ကိလေသာတရားတွေရှိတယ်တဲ့အဲ့ဒီတရားတွေကိုသာပဟိယတိသောတော်ကမှန်မှန်ကန်ကန်7မျိုးသောနီလန်းဖြင့်စဉ်းစားဆင်ခြင်ခြင်းဆိုတဲ့အလုတ်ကဖေရှားပြလိုက်မယ်တဲ့ပယ်ပြလိုက်တယ်နော်လောဘတွေဒေါသတွေကိုမကြိုက်ုံညနဲ့လောဘတွေဒေါသတွေကကိုယ်တန်တန်ကနေခွာသွားကြမှာမဟုတ်ဘူးနော် လူချင်းမမုန်းမှုဟာဆင်းရဲဒုက္ခကိုဖြစ်စေတဲ့အရာလို့သိယုံမျှနဲ့လည်းလူချင်းမမုန်းမှုကကွာသွားအောင်မှာမဟုတ်ဘူးလူချင်းမမုန်းမှုကိုမကြိုက်ပါဘူးဒီလောဘကြီးကိုမရခြင်းမှာဘူးဆိုကမျှနဲ့လည်းပဲလောဘကကွာသွားအောင်မှာမဟုတ်ဘူးကိုယ်တန်တမှာအစင်လိုက်နေတဲ့ကိုယ်ပေါ်မှာဖြစ်နေတဲ့ကိုယ်ခန္ဓာကိုယ်ပေါ်မှာဖြစ်နေတဲ့ဒီမကောင်းတဲ့ဓာတ်တဘာဝကိလေသာတရားတွေကိုဖယ်ရှားပြစ်ခြင်းနဲ့ဆိုရင်ဒီကိုယ်ကောင်ကိုပဲအမှန်မသိလို့ဖြစ်နေတဲ့ဟုတ်လား မာယွင်မှုတွေကိုအမှန်သိမှုနဲ့မလုပ်ပြရလို့ခြေဖြတ်ပြရအမုန်းတို့ကပုံမှန်အဖြစ်ဆိုရင်ဒီစတမျိုးရဲ့ဆန့်ကျင်ဘက်နဲ့ပဲမြင်နေတာကိုကိုကိုဘုရားအနိစ္စတော့မမြဲဘူးလို့ရှုပါလို့မြင်ပါလို့ပြောတယ်ပုံမုန်းတို့ကအဲ့ဒီလိုမရှုဘူးဆိုရင်ဘလို့မြင်နေတော့မြဲတယ်လို့ပဲမြင်နေတယ်ဒီလူဒီလူပဲလို့ထင်နေတယ်ဒီတိုင်းဒီတိုင်းလေးပဲလို့ထင်နေတယ်အဲ့ဒီအထင်ကတကယ်ကိုစွစွနစ်နစ်စိတ်ထဲမှာရှိနေတယ်ဟုတ်တယ်မဟုတ်လားဒါကြောင့်အဲ့ဒါကိုဘာလို့ပြန်မလို့ ဖယ်ရမယ်ဘာနဲ့ဖယ်မလို့ဒီအမြင်မှန်နဲ့ပဲဖယ်ပြရမယ်ပေါ့နော်အဲ့လိုမြတ်စွာဘုရားကရုပ်ကမ္မထံကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာဘာဆက်ဟောတော့ဝေဒနာကမ္မထံကိုဟောတယ်တဲ့နော်ဝေဒနာဝေဒနာဆိုတာခံစားမှုနံတရားတွေထဲမှာတော့အထင်ရှားဆုံးသောတရားပဲဒုက္ခဝေဒနာဆိုဘယ်လောက်ထင်ရှားတော့အော်ရဟေရညီရညီရတော့ငိုရလောက်အောင်ထင်ရှားတယ်အမေကဲပါအဖေကဲပါလို့ပြောရလောက်အောင်ထင်ရှားတယ် တကယ်မဖြစ်သေးလို့ဖြစ်လာပြီဆိုလူလှိတ်အော်ဟစ်နေရလောက်အောင်ထင်ရှားတယ်ဒုက္ခဝေဒနာဘလောက်ထင်ရှားတော့မလီကောင်းလိုက်တာထုတ်ဖို့ပြောရလောက်အောင်တောင်ထင်ရှားတယ်ဟုတ်လားအထင်ရှားတာကဘယ်ဝေဒနာတော့အတုခမတုခဝေဒနာလို့ဆိုတော့ဥပေက္ခဝေဒနာဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်ဘဝမှာအဖြစ်အများဆုံးသောဘုံဘုံတို့ရဲ့ခံစားမှုပေါ့ခံစားနေလို့ခံစားနေတယ်လို့တောင် မတိလိုက်ရတဲ့ခံစားမှုအလွန်နှူးညံ့သိမ်မွေ့တဲ့ခံစားမှုဥပိ္ပခာဝရဏကိုနားလည်ဖို့တိတ်မလွယ်ဘူးဟုတ်လားပုံမှန်အဖြစ်ချမ်းသာခြင်းဆင်းရဲခြင်းမရှိရင်သူရှိနေတာပဲလို့လားရောပြီးတော့နားလည်ထားလိုက်တာကောင်းတယ်ဟုတ်လားအဲ့ဒီဝေဒနာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘလို့ဟောတော့ရိုးရိုးလေးဟောတာဘုမို့အလွန်သဘောကျတယ်ယတမေအဂိဝတေနတမယေဒုက္ခဝေဒနာဝေရတိသူကမြတ်စွာဘုရားစဟောတာလေးရတယ်အဂိဝတာတဲ့ခံစားမှုဆိုတာ ၃မျိုးရှိတယ်ချမ်းသာတာရဲ့ဆင်းရဲတာရဲ့ချမ်းသာခြင်းဆင်းရဲခြင်းမထင်ရှားတဲ့ချမ်းသာသည်လည်းမဟုတ်ဆင်းရဲသည်လည်းမဟုတ်တဲ့ဒီထဲမှာသုံးနှုန်းထားတာတော့အဒုက္ခမတုခဝေဒနာချမ်းသာခြင်းဆင်းရဲခြင်းမဟုတ်တော့ခံစားမှုလို့အကြံဉာဏ်ဘာသာပြန်လို့ရမယ်နော်အဲ့ဒီဝေဒနာ၃မျိုးရှိတယ်တဲ့အဲ့ဒီဝေဒနာ၃မျိုးကခန္ဓာကိုယ်မှာဘလို့ဖြစ်ပေါ်နေတော့ယတမေအေကိဝေဒေနတမေယဒုက္ခဝေဒနာဝေဒတိ ဒုက္ခဝေဒနာလေးခန္ဓာမှာဖြစ်နေလို့ဆိုကြပါစို့ဘုမလို့ချမ်းသာနေပြီဆိုလို့ရှိရင်နေဝတတမိန်တမေဒုက္ခဝေဒနာဝေဒိတိအဲ့ဒီအချိန်မှာဆင်းရဲတယ်ဆိုတဲ့ခန္ဓာချက်ရှိကိုမရှိဘူးတဲ့ဒါလေးသိချာနာတော့နော်ချမ်းသာနေတဲ့အချိန်မှာဆင်းရဲတယ်ဆိုတာမရှိပါဘူးတဲ့နာအတုခမတုခဝေဒနာဝေဒိတိချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တဲ့အတုခမတုခဝေဒနာလည်းအဲ့ဒီအချိန်မှာမရှိပါဘူးတဲ့ ဒုက္ခံယေဝတတ္တမိတမယေဝေဒနာဝေဒတိအဲ့ဒီအချိန်မှာချမ်းသာခြင်းလေးကိုပဲတက်တက်ခံစားနေတာတဲ့ဒါလေးကိုရှင်းအောင်ပြောမယ်နော်ချမ်းသာနေတဲ့အချိန်မှာဆင်းရဲတာမရှိဘူးချမ်းသာခြင်းဆင်းရဲခြင်းမဟုတ်တဲ့ဝေဒနာလည်းမရှိဘူးချမ်းသာခြင်းကိုသာလည်းအဲ့ဒီအချိန်မှာခံစားနေတယ်အဲ့ဒါလိုပဲဝေဒနာသုံးမျိုးကိုအဲ့တိုင်ဟောတယ်ဆင်းရဲနေတဲ့အချိန်မှာချမ်းသာခြင်းမရှိဘူးချမ်းသာခြင်းဆင်းရဲခြင်းမဟုတ်တာလည်းမရှိဘူးဆင်းရဲတာပဲခံစားနေတယ် အဲ့လိုပဲဆင်းရဲခြင်းမဟုတ်ချမ်းသာခြင်းမဟုတ်ဝေဒနာကိုခံစားနေတဲ့အချိန်မှာချမ်းသာတာလည်းမရှိဘူးဆင်းရဲတာလည်းမရှိဘူးဆင်းရဲခြင်းမဟုတ်ချမ်းသာခြင်းမဟုတ်တဲ့ဝေဒနာကိုပဲခံစားနေတယ်ဒါကဘာပြောတာလဲအနိစ္စကိုမြင်ဖို့အတွက်အခြေခံအကြဆုံးသိရမယ်အမှန်တရားဆရာပါစို့ဘုန်းတို့ချမ်းသာနေတယ်ဘောမှာဒီချမ်းဒီသုံးမျိုးနဲ့ဘုန်းတို့အလဲလေနဲ့သွားနေတာဟုတ်တယ်မဟုတ်လားချမ်းသာမယ်ဆင်းရဲမယ်ချမ်းသာဆင်းရဲခြင်းမထင်ရှားဘူးဒီသုံးမျိုးနဲ့သွားနေတယ်အဲ့ဒါချမ်းသာနေတဲ့အချိန်မှာဆင်းရဲတဲ့ဝေဒနာက ပြီးရင်တော့ဒီလူတွေငါဝင်မယ်ဆိုတော့တနေရာနေထိုင်ဆောင်နေတာမရှိဘူးအဲဒီတုတ်တံကိုဖွင့်တဲ့အထက်ကရာထဲမှာအဲ့လိုတောင်ရေးပြထားတယ်နော်တနေရာနေပြီးတော့စောင့်နေတာမရှိဘူးတဲ့သူ့သူအကြောင်းတိုက်ဆိုင်လို့ဆင်းရဲတဲ့အကြောင်းရှိတော့ဆင်းရဲလာလိုက်တာပဲချမ်းသာတဲ့အကြောင်းရှိတော့ချမ်းသာသွားလိုက်တာပဲဘာလဲဆိုတော့အမြဲတမ်းပြောင်းလဲနေတယ်ဆိုတာကိုမြင်အောင်ပြောတာဟုတ်လားဒါကြောင့်ဒီအခြေခံလေးတွေကိုပိုင်နိုင်ဖို့ဘုံဘုံတို့အလွန်အရေးကြီးတယ်ချမ်းသာနေတဲ့အချိန်မှာတခြားဝိညာဉ်မရှိဘူးဆင်းရဲနေတဲ့အချိန်မှာလည်းတခြားဝိညာဉ်ဆင်းရဲခြင်းပဲရှိတယ်ဟုတ်လား ဒါကိုဘုန်းတို့ပိုင်ပိုင်နိုင်နိုင်စဉ်းစားပြီးတော့အော်ဘယ်ရာကမှနော်တနေရာကနေထိုင်ဆောင်နေတာမရှိပြီးရင်လည်းပဲဒီလိုဒီဝေဒနာကကြိုက်မင်းသွားလိုက်အောင်ငါတော့ညှိငွေသွားပြီပြီးမင်းပြီးမှငါဝင်မယ်ဆိုတာလည်းမရှိဘူးဟုတ်တယ်မဟုတ်လားတကယ်တမ်းကဘယ်လိုလဲအကြောင်းအားလေရောဆိုတာဖြစ်နေတာချမ်းသာတဲ့အကြောင်းရှိတော့ချမ်းသာတယ်ဆင်းရဲတဲ့အကြောင်းရှိတော့ဆင်းရဲတယ်သူကအတီးပွင့်အကျိုးရလက်ပဲဝေဒနာဆိုတာတကယ်ကသူ့ရဲ့နောက်ွယ်ကလည်းသူ့ကိုဖန်တီးနေတဲ့သူ့ကိုဖြစ်အောင်လုပ်နေတဲ့အရာတွေရှိကိုရှိနေတယ်ဒါကိုဘုန်းဘုန်းတို့မြင်ရဟုတ်လား အဲ့လိုမြတ်စွာဘုရားအေးတဲ့တခုဖြစ်နေတဲ့အချိန်မှာတခုမရှိဘူးတဲ့တကယ်စင်တဲ့ဒီခံစားမှုတွေဟာဘလို့သဘာဝတွေတုံးဒုက္ခပိခောအကိဝတေနဝေဒနာအနိစ္စသင်္ခတာပရိစ္ဆသမုပ္ပန္နာခယဓမ္မဝေယဓမ္မဝိရာဂဓမ္မနိရောဓဓမ္မဝေဒနာကိုမြတ်စွာဘုရားသုံးသပ်ပြန်နော်ခံစားမှုဆိုတာတဲ့အဲ့တော့ဒုက္ခရောဒုက္ခရော အဒုက္ခမဒုက္ခရောနာမည်လေးတွေတက်ပြီးတော့ပြောတာဘုံဘုံတော့လုံးပြီးတော့ပြောလိုက်တော့နော်ဝေဒနာတွေဆိုတာအနိစ္စမမြဲတဲ့သဘောနော်သင်္ခတသူ့ကိုဖြစ်အောင်ဝိုင်းပြီးတော့လုတ်ပေးနေတဲ့အရာတွေကြောင့်သူဖြစ်လာတာဒါကိုဘုံဘုံတို့စာလို့စာသံပေးတဲ့နဲ့ပြောတော့ပြုပြင်တယ်လို့ပြောနော်ပြုပြင်တယ်ဆိုတော့အမှန်လူတွေတိတ်ပြီးတော့နားထဲမှာရှင်းမယ်လို့ဘုံဘုံကမထင်ဘူးဘာလို့ဆိုကိုမရှင်းလို့သူများလည်းရှင်းမယ်လို့မထင်ပြုပြင်တယ် ဒါပေမဲ့တလုံးချင်းတည်တည်ချာချာလေးစဉ်းစားလိုက်တော့လည်းပဲဟုတ်တုတ်တုတ်ပဲပြုတ်ပြုတ်ဆိုပါတော့ပြုတ်လောက်တာတော့နော်ပြင်းတယ်ဆိုတော့ပါတော့ငကိုအနေထားအတိုင်းအဆင်မပြေလို့ထပ်ပြီးတော့ပြင်းရဆင်ရတဲ့သဘောဒါလေးတစ်ခုခုဖြစ်လာအောင်ဘုံတို့လှုပ်လိုက်ကန်လိုက်တဲ့သဘောမျိုးကိုပြုတ်ပြင်းနေပေါ့သို့တော်လည်းပဲအတုံးကနဲတယ်ပေါ့နေ့စဉ်အရက်သုံးထဲမှာပြုတ်ပြင်းတယ်ဆိုတဲ့စကားလုံးကအတုံးနဲ့နဲတယ်လို့ထင်တယ်ဟုတ်လားအဲ့တော့သင်္ခတဆိုတာပြုတ်ပြင်းဖြစ်เสียအကြောင်းတရားတွေကသူ့ကိုဖြစ်အောင်လှုပ်လိုက်တယ် အဲ့ဒါကိုထပ်ပြီးတော့မြတ်စွာဘုရားရှင်းအောင်ပြိဿသမုပ္ပန္နဖြစ်เสียအကြောင်းတရားကိုအကြောင်းပြုပြီးတော့ဖြစ်လာတာသူ့ဆွမ်းစနဲ့ဘွားကနေပေါ်လာတာမဟုတ်ဘူးဟုတ်လားသူ့ရှိရသူ့ကိုမဖြစ်ဖြစ်အောင်လှုပ်လိုက်တဲ့အရာတစ်ခုကြောင့်သူဟာဖြစ်လာတာအဲ့တော့သူ့ရှိရသူ့ကိုမဖြစ်ဖြစ်အောင်လှုပ်လိုက်တဲ့အရာဘယ်အရာတွေတော့ဒါကြတော့နည်းနည်းပြောဖို့လိုလာမယ်နော်ဝေဒနာကြောင့်ဘုံဘုံတို့ပိုင်ပိုင်နိုင်နိုင်သိဖို့အတွက်ဟုတ်လားဝေဒနာမမြဲတဲ့တရား ပြုပြင်လိုက်လို့ဖြစ်လာတဲ့တရားအကြောင်းတရားကိုဆွဲပြီးတော့ဖြစ်တဲ့တရားလို့စာလုပ်ပြီးလို့တော့နားလည်ထားကြတယ်ပေါ့နော်အိဋ္ဌာသင်္ခတပရိစ္ဆသမုပ္ပန္နဟုတ်လားတဘာတွေကဝိုင်းလုံလိုက်တာတော့ဒီဝေဒနာလေးဖြစ်လာဘယ်ຢာတွေကဖန်တီးလိုက်ကြတာတော့ဇကုံစပရိစ္ဆရူပိစဥပိစတိစကုဝိညာဏတိဏံသင်္ကတိတိဖတ်တော်ဖတ်တာပစ္စယဝေဒနာဟောအဖြေတွေ့နော်ဘုံဘုံတော့မှာပါတော့မျက်စိနာနာလျာကိုစိတ်ဆိုတဲ့ အကြည်ဓာတ်6ပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးရှိတယ်။ဟုတ်လား။ပြမမှာယူပါယုံတတ္တယုံအစရှိတဲ့အာယုံ6ပါးဖြစ်နေတာရှိတယ်။အဲ့ဒီအကြည်ဓာတ်နဲ့အဲ့ဒီအာယုံသူ့ द्वार သူ့အာယုံတွေ့ကြတဲ့အခါမှာမဖြစ်လာတော့မြင်တာကိုသိတယ်ဆိုတဲ့ဝိညာဏဓာတ်တွေဖြစ်လာတယ်။ဟုတ်လား။မနေ့ကပြောကြတယ်နော်။ဘုံကိုလက်နဲ့တီးလိုက်တဲ့အခါမှာအတန်ဖြစ်လာတယ်။အဲ့လိုပဲအာယုံနဲ့ द्वार နဲ့တွေ့တဲ့အခါမှာ တိတယ်ဆိုတဲ့သဘောဟာဖြစ်လာတယ်ဝိညာဏဓာတ်ဟုတ်လားဒါကိုမိုးဆိုကြီးကရှင်းအောင်မလို့ပြောတော့အတိုက်ဓာတ်အခန္ဓာအပွင့်ဓာတ်လို့သုံးတယ်အလွန်ကောင်းတယ်ဒီရောဟာလားဘုန်းတို့ခန္ဓာကိုယ်မှာရှိနေတဲ့ပတာရနော်ဒီပတာရယုံ၅ပါးနဲ့မနောဒွါရဆိုတဲ့ဥစ္စာအခန္ဓာပဲသူကနော်အခန္ဓာအာယုံ၆ပါးကပါအတိုက်ဓာတ်သူကလာလာတိုက်နေတာအခန္ဓာကိုအတိုက်ဓာတ်ကလာတိုက်တဲ့အခါမှာ မီးပွန့်နော်ပွန့်သွားတယ်ပွန့်ထွက်လာတယ်ဘာပွန့်ထွက်လာတော့ဆိုတော့စိတ်ဓာတ်ပွန့်လာတယ်ဝိညာဏဓာတ်စိတ်ကအမြဲရှိနေတဲ့အရာမဟုတ်ဘူးနော်ဒီနှစ်ခုပေါင်းလိုက်လို့ तू ကဖွာကနေဖွာကနေဖြစ်လာတဲ့သဘောပဲ तू ကစိတ်ရဲ့သဘောကဘလောက်စမ်းကြယ်တဲ့သဘာဝတရားတော့အဲ့တော့ဘုံဘုံတို့ဒါတွေကိုသိအောင်လုပ်နေတယ်ဆိုတာကအလွန်ခက်ခဲနေနေတဲ့သဘာဝတရားကြီးရဲ့အကြောင်းကိုသိအောင်လုပ်နေကြတာနေနေရရအလုံးမဟုတ်ဘူးနော်ဟုတ်လား အဲ့တော့အခန္ဓာကိုအတိုက်ဓာတ်ကတိုက်တဲ့အခါမှာအပွင့်တက်ပွင့်လာတယ်အဲ့ဒါကိုဓာတ်78ပါလို့ခေါ်နော်ဟုတ်လားမျက်စိရဲ့အစင်းရဲ့မြင်သိစိတ်ရဲ့သုံးခုတတွဲသုံးခုသုံးခုဘယ်နှတွဲရှိမလို့6တွဲရှိလိမ့်မယ်နော်36 4 78ဓာတ်78ပါဒါကိုသိရင်ပညာရှိလို့မြတ်စွာဘုရားကပြည့်တက်တယ်နော်ဒါကိုတကယ်သိလို့ရှင်ပညာရှိပုဂ္ဂိုလ်တ attva ဖြစ်နေတာကိုဒီသဘာဝတက်တက် နေတတနေဇီဝသဘာဝတတ္တဝသဘောမဟုတ်တဲ့အသက်သဘောမဟုတ်တဲ့အောက်ပြန်ပြောင်းလဲပျက်စီးနေတဲ့ဒီသဘာဝတွေပဲဖြစ်နေတာလို့သိရင်ဒါပါတော့ပညာရှိပြောကိုဝေဒနာဘာကြောင့်ဖြစ်တယ်လဲဝေဒနာဖြစ်အောင်ဘယ်ရာတွေကပြုပြင်ပေါင်းစုပြီးတော့ဖန်တီးလိုက်တယ်လဲဆိုတာကိုပြောချင်နေတာနော်သက္ကုံစာပရိစ္ဆရူပိစ္ဆဥပိစ္ဆတိသက္ခုဝိညာဏမျက်စိကိုအစွဲပြု၍အစွဲပြုဆိုအကြောင်းပြု၍ပေါ့နော်အကြောင်းကိုအကြောင်းပြု၍မြင်သိရဆိုတာဖြစ်လာတယ် အဲ့ဒီသုံးခုရဲ့ပေါင်းကိုဖတ်တာလို့ခေါ်တယ်တွေ့ကြပြီဖတ်တာဖြစ်လာပြီဆိုရင်ချမ်းသာခြင်းသို့မဟုတ်ဆင်းရဲခြင်းခံစားမှုတစ်မျိုးမျိုးဟာတေချာပေါက်ဖြစ်လာတယ်တဲ့အဲ့လို့ဆိုရင်ဒီဝေဒနာကိုဘုံဘုံတို့ဘယ်လိုဝေဖန်ရမလို့အနိစ္စရဲ့သာသမီဖြစ်တဲ့အတွက်ကြောင့်အနိစ္စဖြစ်တယ်လို့ဘုံဘုံတို့ရိုးရိုးလေးသဘောပေါက်ရမယ်သူ့ကိုဖန်တီးလိုက်တော့သူ့ကိုမွေးထုတ်လိုက်တော့အရာတီးပင်လေဘယ်လိုဖြစ်နေလဲအနိစ္စဖြစ်နေတယ် မျက်စိကလည်းမမြင်သောအရာအယောင်ကလည်းမမြင်သောအရာသူတို့နှစ်ခုပေါင်းလို့ဖြစ်လာတဲ့မြင်သိစိတ်ဆိုတာကပိုးတောင်မှမမြင်တာလို့သိတာထင်ရှားတဲ့အရာအဲ့လိုဆိုရင်သူတို့သုံးခုပေါင်းစုံလို့ဖြစ်လာတဲ့ဝေဒနာတွေဘယ်လိုနည်းနဲ့မှမြင်တဲ့သဘောမဟုတ်ဘူး။နော်နန္ဒကောဝါဒသုတ်တံတော့ဟောရကောင်းတယ်နော်။နန္ဒကောဝါဒသုတ်တံမှာဘယ်လိုပြောလဲ။စီမီခွက်ကလေးမိထွန်းထားတယ်။ချီကိုအစွဲပြုတ်ပြီးတော့မိသားကိုအစွဲပြုတ်ပြီးတော့မိတော့ကလေးတောက်လာတယ်။ဟာမြင်အောင်ကြည့်နော်။ ဟုတ်လားစီကိုအစွဲပြုတ်ပြီးတော့မိသားလေးကိုအစွဲပြုတ်ပြီးတော့မိတော်ကလေးတောင်းလာတယ်စီကလည်းမြဲသလားအမြဲဘူးမိသားလည်းမြဲသလားအမြဲဘူးဟုတ်လားအဲ့လို့ဆိုရင်မိတော်ဟာဘယ်လိုလုပ်မြဲမလို့ဘလို့မှ မမြဲနိုင်အဲ့ဒီမိတော်ကြောင့်ဖြစ်လာတဲ့အလင်းရောင်ကိုကြာမှမြဲတယ်လို့မြန်ပြောမယ်ဆိုရင်ဘို့လို့တောင်းမှတဘာဝမကြတော့ဘူးမမြဲသောအရာကဖြစ်ပေါ်စေတဲ့အရာမမြဲသောအရာပဲဖြစ်ဖြစ်နော် တစ်ပင်ကြီးတစ်ကိုင်းတစ်ခက်တစ်ရွက်တွေရှိတယ်လင်းရောင်ထုတ်လိုက်တဲ့ခါမှာမဖြစ်လာတော့အရိပ်ထွက်လာတယ်တစ်ပင်ကြီးဟာအမြင့်တွေပင်စီတွေအရိပ်တွေနဲ့တိဆောက်ပြီးတော့အရိပ်ထွက်လာဟုတ်လားအမြင့်တီလည်းမမြဲပင်စီတီလည်းမမြဲအကိုင်းခက်တီလည်းမမြဲသူတို့ကြောင့်ဖြစ်လာတဲ့အရိပ်ကိုကြမှာမြဲတယ်လို့ပြောလို့ဖြစ်နိုင်မလားမဖြစ်နိုင်ဘူးဒါပြောတာနော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားကဒီဝေဒနာတရားတွေဟာသင်္ခတအဲ့အနိစ္စမမြဲတဲ့သဘောသင်္ခတအရာတွေကပေါင်းစုပြီးတော့ပြုပြင်ထားတဲ့သဘော ပရိစ္ဆေသမုပ္ပန္နာအကြောင်းတရားတွေကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့သဘာဝဒါကြောင့်သူဒီခရဓမ္မကုန်ခန်းတဲ့သဘောရှိတယ်ဝေယဓမ္မပျက်စီးတဲ့သဘောရှိတယ်ဝိရာဂဓမ္မនិရောဓဓမ္မကင်းပြတ်ချုပ်ပြောက်သွားတဲ့သဘောတွေရှိတယ်လို့ဝေဒနာရဲ့သဘောကိုမြတ်စွာဘုရားအဲ့ဒီတိုင်းပြောပြတယ်အဲဒါလိုမျိုးမြန်ဝေဒနာရဲ့ပုံမှာရှုမြင်မယ်ဆိုလို့ရှိရင်အဲ့ဒီဒုက္ခဒုက္ခအဒုက္ခမဒုက္ခဒီဝေဒနာတွေရဲ့ပုံမှာဒီပုဂ္ဂိုလ်ကတေချာပေါက်ညင်းငွေ့ဩဒါတွေဖြစ်နေတာစိတ်ပြည့်စရာကြီးညင်းငွေ့စရာကြီးလို့ဖြစ်လာမိတယ် ဝေဒနာယပိနိဗ္ဗိနတိနိဗ္ဗိနံဝိရစတိဝိရာကောဝိမုရှတိဟုတ်လားညီငွေပြီဆိုလို့ရှိရင်မမောမှုကင်းမယ်မမောမှုကင်းရင်လွတ်မြောက်သွားလိမ့်မယ်နော်စာအရလမ်းကြောင်းလေးကတော့အလွန်ကိုလွယ်လာပဲဒါပေမဲ့ဘုံဘုံတို့အဲ့ဒါကိုပါတော့ရောက်ကိုမရောက်ဘူးဖြစ်နေတယ်ဟုတ်လားအောက်လို့မရောက်တာတော့ညီငွေတဲ့သဘောဘာလို့မရောက်တာတော့အနေဆာကိုအမြင်တန်အောင်လုပ်မှမလုပ်ပဲဟုတ်လားအနေဆာကိုအမြင်မတန်တော့ညီငွေတဲ့သဘောကမလာဘူးညီငွေတဲ့သဘောမလာတော့တတ်မှတ်မှုကင်းတဲ့သဘောကမလာဘူး တမတ်မှုမကင်းသေးသမျှလွတ်မြောက်မှုဆိုတာမမျော်လင့်နဲ့။အော်အချုပ်အနှောင်ထဲမှာပဲဘုံဘုံတို့ဟာနေနေကြရပါဒီသဘာဝလေးဟုတ်လားအဲ့ဒါလိုမျိုးမြတ်စွာဘုရားကဒီအကိဝတ္တကိုဒီကနခကိုသောတော်ပြောခဲ့တဲ့ရုပ်ကာယရဲ့အပေါ်မှာရှုရမယ်နိလန်ဘယ်နှမျိုးတော့7မျိုးဝေဒနာရဲ့သဘောတဘာဝကိုရှင်းပြတယ်နော်ဝေဒနာဆိုတာချမ်းသာတာခံစားရင်ဆင်းရဲတာမရှိဘူးဘယ်ရာကမှထိုင်ဆောင်နေတာမရှိဘူးအကြောင်းအလေးဆိုတာတစ်ခုဖြစ်ဖြစ်ရန်ဖြစ်အတွက်သွားနေတာဒါပဲ ဒါကြောင့်ဒီဝေဒနာတရားတွေဟာအကြောင်းတရားတွေကပြုပြင်ထားလို့နော်ဖြစ်ပေါ်နေတဲ့သဘောမတီးမြဲတဲ့သဘောဒီလိုမှန်မှန်ကန်ကန်မြင်မယ်ဆိုရင်ဒါတွေရဲ့ပုံမှာညှင်းငွေ့ပြီးတော့ဆွဲမမှုကင်းပြီးတော့လွတ်မြောက်သွားလိမ့်မယ်ဒီစိတ်ဟာအဲ့ဒါလိုလဲဟောလိုက်ရင်ဒီကနှစ်ခါသောတပတိမေညာပုံညာကိုရတယ်တဲ့အဲ့ဒီမှာဘုန်းတို့ထူးခြားတာကရှင်သာရိပုတ္တရာပေါ့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုရက်လေခတ်ပေးနေတယ်မြတ်စွာဘုရားပြောပြနေတဲ့စကားတွေအကုန်လုံးကိုသူဘာလုပ်နေတော့နားဆိုင်ပြီးတော့နားယူနေတာ အဲ့လိုနာယူနေရင်းနဲ့ तू ကဘလို့ဆင်ခြင်မိနေတာတော့ဒီတုတ်တန်ကမြောက်တစ်ချောင်းနဲ့ငှက်နှကောင်ကိုမောင်အောင်ပြစ်ချလိုက်တဲ့သဘောမျိုးပဲ तू ကရှင်သာရိပုတ္တရာဘလို့စဉ်းစားမိတာလို့ဘလို့ဆင်ခြင်မိတာလို့ तू ဆင်ခြင်မိပုံလေးကိုလည်းပဲအဲ့ဒီတုတ်တန်ထဲမှာမှတ်တမ်းတင်ထားတယ်အဲ့ဒါလေးလည်းဘုံဘုံကသဘောကျတယ်တေတံတေတံကိတာနောဘဂဝါဓမ္မနာအဘိညာပဟာနမဟာတေတံတေတံကိတာနောသူကတာဓမ္မနာအဘိညာပฏิနိတ္တကမဟာဩ သူ့ရဲ့မြတ်စွာဘုရားနော်ဒီတရားတွေကိုဟောတယ်ဆိုတာဒီသဘာဝတရားတွေရဲ့ပုံမှာထူးသောဉာဏ်ဖြင့်သိပြီးတော့ဒီသဘာဝတရားတွေကိုပယ်ဖို့အတွက်ဟောတာပါလားလို့သဘောပေါက်သွားတယ်။อืมဒီစကားလုံးကိုတိတိကျကျမှတ်နော်။မြတ်စွာဘုရားတရားဟောတယ်ဆိုတာဘာလဲတော့ဒီရုပ်တည်နဲ့လေသဘာဝတရားတွေကိုဘဝကိုခန္ဓာဒီအကြောင်းတရားတွေဒီသဘာဝတရားတွေဘာလဲတော့အဘိညာပါဟာနာမဟာထူးသောဉာဏ်ဖြင့်သိပြီးတော့ဒါကို ပယ်ဖို့အတွက်ဟောတာပါလားဒါတစ်ချက်နော်တေတံတေတံကိတာနောတုကဒါနဓမ္မနာအပညာပတိနိတကမှာမြတ်စွာဘုရားတရားဟောတယ်ဆိုတာဟောဒီတရားတွေကိုဒီယုတ်တေနံတွေဒီတဘာဝတရားတွေကိုထူးသောဉာဏ်နဲ့သိပြီးတော့စွန့်လွတ်ဖို့အတွက်ဟောတာပါလားပယ်ဖို့ရယ်စွန့်လွတ်ဖို့ရယ်နှလုံးပြောတာနော်ဘုန်းတော်ကပယ်လဲပယ်နိုင်ဘူးစွန့်လဲမစွန့်နိုင်ဘူးပယ်တယ်ဆိုတာကဒီဟာရဲ့ပုံမှာမမောနေတဲ့လောဘဓာတ်ကို နော်ဖယ်ရှားတာကိုရည်ရွယ်တာနော်စွန့်လွတ်တယ်ဆိုတာကြတော့ပို့ပြီးတော့သူကအဓိပ္ပာယ်ပို့ပြီးတော့ရှင်းပါတယ်နော်ဒါကိုစွန့်လွတ်တယ်ဆိုတာဒါကိုမရကျင်တော့တဲ့သဘောပဲလေတကယ်တမ်းကမရကျင်ဘူးလောဘကပါတော့ရကျင်တယ်ရကျင်ရမှာပဲဘာတွေရမှာတော့ဒုက္ခတွေပေါ့ကိုရကျင်နေနေတဲ့ຢာရဘာကြီးတော့ဒုက္ခကြီးနော်ဒုက္ခမှမသိတဲ့ခါကျတော့ဒုက္ခကိုရကျင်နေတယ်ရကျင်နေတော့ပြောရရင်ဒုက္ခတွေကရကျင်လို့ရနေတာလေကြီးပဲမရကျင်တဲ့တနေ့ မရပါဘူးမရခြင်းတဲ့စိတ်ကိုဘုံဘုံတော့ဖြစ်အောင်မလုပ်နိုင်သေးတာဘာလို့မရခြင်းလဲတော့အမှန်မသိလို့ဒါပဲဘာလို့အမှန်မသိတာတော့အမှန်သိအောင်ကြိုးစားအထောက်မှုမရှိလို့ပေါ့ဒီသဘောလေးတွေကိုနားလည်ရမယ်ဟုတ်လားဒါကြောင့်ရှင်သာတိဗုဒ္ဓကပင်ကိုတက်ခံဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားကပြောသွားတဲ့စကားတွေအကုန်လုံးကိုသူဘာလို့တော့ခုတ်ချက်ဆွဲလိုက်တယ်နော်။အော်မြတ်စွာဘုရားကဒီသဘာဝတရားတွေရဲ့အပေါ်မှာအမှန်သိပြီးတော့ပယ်ဖို့အတွက်တရားဟောခဲ့တာပဲတရားဟောတာပါလား ဒီတဘာဝတရားတွေကိုအမှန်သိပြီးတော့စွန့်လွတ်ဖို့အတွက်တရားဟောတာပါလားလို့အဲဒါလို့ရှင်ရှင်ရင်းနဲ့သူကဖြစ်သွားဆိုအတောတရားလွတ်သွားတယ်ဉာဏ်ဖြစ်သွားသောတော့သူသောတာပန်မရှိသေးရနော်သူအခုပါဖြစ်သွားပြီနော်ဉာဏ်ဖြစ်သွားပြီဟုတ်လားအဲ့ဒါကိုဒီစာကိုဖွင့်ပြတယ်နော်အစာထဲမှာပါပြောလို့ဆိုတော့သူများပြသူများအတွက်ပြင်ထားတဲ့ထမင်းပွဲကိုဝင်စားလိုက်တာလေပေးတဲ့ဥမာလေးတွေကဟုတ်လားဘလို့ပဲစားစားဘိုက်ပြဖို့ကအဓိကနော် အဲ့တော့ဘုန်းတို့ဒီနေရာမှာဒီစကားလေးကိုစိတ်ထဲမှာပို့ပြီးတော့ရှင်းရှင်းလင်းလင်းနှလုံးသွင်းတဲ့အခါမှာပို့ပြီးတော့အကျိုးကျေးဇူးပြုအောင်လို့နော်တုတ်တန်လေးတစ်ခုကိုဈာညက်ပြီးတော့တူတူလေးဖုံဖုံပြောပြောဟုတ်လားဘယ်စကားကိုဘုံဘုံတို့ပိုင်ပိုင်နိုင်နိုင်စဉ်းစားတတ်ဖို့တော့ရှင်သာတိဗုဒ္ဓရာဆင်ញင်တဲ့ပုံလေးကိုတဘာဝတရားတွေကိုထူးသောဉာဏ်ဖြင့်သိပြီးတော့ပယ်နိုင်ဖို့စွန့်လွတ်နိုင်ဖို့မြတ်စွာဘုရားတရားဟောတာပါဆိုတာ တဘာဝတရားတွေကိုဘုံဘုံတို့ကမကောင်းတာကိုမကောင်းမှမသိတဲ့အခါကျတော့နီလံမျိုးစုံနဲ့ဘာလို့နေလဲမမုန်းနေတာပေါ့ဟုတ်လားတဘာဝတရားတွေကိုမကောင်းတာကိုမကောင်းမှသိတဲ့တနေ့ဘာလို့နိုင်မလို့စွန့်လွတ်နိုင်လိမ့်မယ်ပယ်နိုင်လိမ့်မယ်အဲ့ဒါကိုပယ်ဖို့ဒိုင်းရိုက်မြတ်စွာဘုရားပြောတော်တယ်သုတ်တန်တစ်ခုရှိတယ်အဲ့ဒါကခန္ဓာဝကတာယုတ်ပါဠိတော်မှာလည်းလာတယ်သလာယန္တဝကတာယုတ်ပါဠိတော်လည်းလာတယ်သုတ်တန်ရဲ့ခေါင်းစဉ်လေးတတ်ထားတာလေးကွာစားဟိုထင်ရှားတယ်ပေါ့မိနိုင်ကြမရှိဘူး ငငယ်တည်းကစားဘုံဘုံတို့လည်းအဲ့ဒီတုတ်တန်လေးတွေကိုသဘောကျခဲ့တယ်နတုံမာကတုတ်တန်တဲ့နတုံမာကနတုံမာကဆိုတာတိုက်ရိုက်ပါလာပြန်ဒါမင်းတို့ဟာမဟုတ်ဘူးတဲ့နော်နတုံမာကဆိုတဲ့စကားရဲ့အဓိပ္ပာယ်ပါလေတော့ဒါသင်တို့ဟာမဟုတ်ဘူးတဲ့အဲ့ဒါမြတ်စွာဘုရားဘယ်လိုဟောတော့ယံဘိက္ခဝေနတုံမာကတံပဇထတံဝပိနေဟိတာယဒုက္ခဝိတ္တိဘိက္ခဝေယံတော်တို့တဲ့ ယံအကျဉ်သဘောတရားတွေဟာနတ်တုံမာကံသင်တို့ရဲ့ဥစ္စာမဟုတ်ဘူးတဲ့တန်ထိုသင်တို့ရဲ့ဥစ္စာမဟုတ်တဲ့အရာတွေကိုဗဇရဒပယ်လိုက်ပါတဲ့ဒါဟာသင်တို့ရဲ့ဟာမဟုတ်ဘူးဒါကြောင့်မလို့ဒါကိုပယ်လိုက်တဲ့တန်ဝပိဟိနဟိတယဒုက္ခဝိတတိအဲ့ဒီသင်တို့ရဲ့အရာသင်တို့ရဲ့ဥစ္စာမဟုတ်တဲ့အရာကိုသင်တို့တကယ်လို့မြန်ပယ်စွန့်နိုင်မယ်ဆိုလို့ရှိရင်တန်ဝပဟိနသင်တို့အဲ့ဒါကိုပယ်စွန့်နိုင်မယ်ဆိုလို့ရှိရင် ဟိတာယအကျိုးရှိခြင်းကဒုက္ခယချမ်းသာခြင်းကဘုဒ္ဓတိဖြစ်လိမ့်မယ်တဲ့ဟောအလွန်ရိုးရှင်းတဲ့ဒေသနာတစ်ခုနော်ဒါဟာသင်တို့ရဲ့ဟာမဟုတ်ဘူးဒါကြောင့်သင်တို့ရဲ့ဟာမဟုတ်တဲ့ဒါကိုပယ်လိုက်ဒါဆိုရင်သင်တို့ဟာကြီးပွားလိမ့်မယ်အကျိုးရှိလိမ့်မယ်ချမ်းသာလိမ့်မယ်အကျိုးရှိလိမ့်မယ်ချမ်းသာလိမ့်မယ်ဟိတာယဒုက္ခယဘုဒ္ဓတိအဲ့လိုဆိုရင်သင်တို့ရဲ့ဥစ္စာမဟုတ်ဘူးလို့မြတ်စွာဘုရားပြောတဲ့အရာဘယ်အရာတွေတုံးကိဉ္စဘိက္ခွေနတုံမာကသင်တို့ရဲ့ဥစ္စာမဟုတ်ဘူးဆိုတာဘာကိုပြောတာတော့ရူပံဘိက္ခွေနတုံမာကတံပယ်စရတံဝပိနေဟိတာယဒုက္ခဘုဒ္ဓတိ သူကျတော့ခန္ဓာ၅ပါးခန္ဓာဘကတန်ရုပ်ပါဠိတော်ထဲမှာမတန်းတင်ထားတဲ့သုတ်တန်တော်ခန္ဓာ၅ပါးကိုပြောတာပေါ့ရုပ်အစုကြီးဟာသင်တို့ဟာမဟုတ်ဘူးခံစားမှုအစုကြီးရတဲ့သင်တို့ဟာမဟုတ်ဘူးမှတ်သားမှုနော်စိတ်စောတိုက်တွန်းမှုနော်တိမှုဒီရုပ်တဏ္ဍာအစုဝေးကြီးတွေဟာသင်တို့ရဲ့ဥစ္စာမဟုတ်ဘူးသူ့အတူဖြစ်ပေါ်နေတဲ့သူ့အတူအကြောင်းအလဲဆိုတာဖြစ်ပေါ်နေတဲ့တဘာဝတရားကြီးတွေသင်တို့ဥစ္စာမဟုတ်ဘူးဒါကြောင့်မို့လို့အဲ့ဒါတွေကိုပယ်ဖို့ကြိုးစားတကယ်လို့သင်တို့ပယ်နိုင်မယ်ဆိုရင်သင်တို့အကျိုးရှိလိမ့်မယ်ချမ်းသာလိမ့်မယ် တပယ်တယ်ဆိုတာဘာကိုပြောတာတော့တဲ့စကလုံးလေးတွေမျက်စိလေးမှာဆိုလို့ရှင်းပြတယ်နော်ပယ်တယ်ဆိုတာအဲ့ဒါရဲ့ပုံမှာအကောင်းထင်လို့မက်နေတဲ့သဘောလေးလောဘဓာတ်ကိုပယ်လိုက်လို့ပြောတာအဲ့ဒါကိုမြတ်စွာဘုရားပယ်ဖို့အတွက်ဘလို့များတောင်ဥမာပယ်တော့အဲ့ဒီဥပမာကဘုမတို့ရဲ့စိတ်ထဲမှာအလွန်ထိခိုက်ရတယ်ပေါ့ထိခိုက်တယ်ဆိုတာပို့ပြီးတော့ဘလို့ပြောမလဲရှင်းရှင်းလင်းလင်းသိရတယ်ဆိုတဲ့သဘောလေးကိုရည်ညွှန်းခြင်းဥမာကောင်းတော့တယ်ဥမာဘလို့ပယ်တော့ တေယထာပိဘိက္ခုယံဣမသမေရေတဝနေတိနာကတ္ထတာခပလတံတန်ဇနောဟရိယဝတဟေယဝယထာပိစ္ဆံဝကရိယယဟန်တို့တဲ့ငါဥပမာပြောမယ်တဲ့နော်ယံဣမသမေရေတဝနေဟောဒီဇေတုံကျောင်းထဲမှာဒီသုဒ္ဓံဇေတုံကျောင်းထဲမှာဟောတာပေါ့နော်တိနာကတ္ထတာခပလတံမြဲ6တွေထင်း6တွေတိခက်6ကလေးတွေရှိတယ်တဲ့တပင်တွေအောက်မှာတူတူကြွေးကြနေတာလေမြဲလေးတွေ6နေတာရှိတယ် အဲ့ဓာတွေကိုတန်စံတော်ဟရိယဝတဟေယဝယထာပစ္စယဝကရိယာတွေ့တဲ့မြင်တဲ့လူဟာယူသွားမယ်မျက်ချောက်ကလေးနှုတ်သွားမယ်တိရွက်ကလေးကောက်သွားမယ်ဟုတ်လားဒါမှမဟုတ်အဲ့ဒါကိုတဟေယဝမိရှုပြလိုက်တယ်သို့မဟုတ်ယထာပစ္စယကရိယာယထာပစ္စယဝကရိယာသူတို့လှုပ်ချင်တယ်လို့လှုပ်ပြလိုက်မယ်သူတို့စိတ်ကူးပေါက်တယ်လို့ဆွဲဆုပ်ရင်လည်းဆုပ်ပြလိုက်မယ်ချိုးရင်လည်းချိုးပြလိုက်ဟုတ်လားယူရင်ယူသွားမယ်မိရှုရင်ရှုမယ်သို့မဟုတ်လှုပ်ချင်တယ်လို့လှုပ်ပြလိုက်မယ်ဆိုရင်တဲ့အပိနုတုံမာကံဧဝမတအမေဇနောဟရယဝါ ဟရတိဝါဒဟတိဝါယထာပစ္စယဝါကရောတိအဲ့လိုလုပ်ပြီးဆိုရင်မင်းတို့ရဲ့စိတ်ထဲမှာသင်တို့ရဲ့စိတ်ထဲမှာအော်ဒီလူတွေကငါ့ကိုယူသွားတာငါ့ကိုမီးရှို့တာငါ့ကိုသူတို့လုပ်ချင်တယ်လို့လုပ်နေတာလို့သင်တို့အဲ့လိုတွေးမလားတဲ့ဘယ်တွေးမလို့နောဟေတံပန်တဲ့အဲ့လိုတွေးကြကြောင်းမရှိဘူးဘာဖြစ်လို့တော့နဲ့အဲ့ဒီမျက်ခြောက်လေးတွေသိရဲ့ခြောက်လေးတွေကတပည့်တော်တို့မဟုတ်ဘူးတဲ့အဲ့ဒါတပည့်တော်တို့ဟာလည်းမဟုတ်ဘူးတဲ့မျက်ခြောက်လေးတွေယူသွားတာကိုတပည့်တော်တို့ယူသွားတယ်လို့ဘယ်လိုခံစားရတဲ့အကြောင်းရှိမလဲတဲ့ ရဲချောက်လေးတွေကိုမီးရှို့တာကိုကိုယ့်ကိုမီးရှို့တယ်လို့ခံစားတဲ့အကြောင်းမရှိဘူးမပေးတဲ့ဥမာနော်အဲ့ဒါမြတ်စွာဘုရားအေးတဲ့ဧဝမေတ္တတအဲ့ဒီဥပမာအတိုင်းပဲဒီရုပ်အစုဝေဒနာအစုသင်ညာသင်္ခါရဝိညာဉ်အစုဒီအစုကြီးတွေဟာသင်တို့ဟာမဟုတ်ဘူးတဲ့သူကသူအကြောင်းအားလျော်ဆိုတာဖြစ်နေတဲ့သူဟာသူဆိုတဲ့ဇလားလေးကလေးနဲ့တယ်နော်သူဟာမှမဟုတ်ဘူးကိုဟာလည်းမဟုတ်ဘူးသူများဟာလည်းမဟုတ်ဘူးဘယ်သူဟာမှမဟုတ်ဘူးသူကသူသူဖြစ်နေတဲ့တဘာဝတရားမြင်ကြည့်လိုက် ဒီကဘာလုံးကြီးကိုကဘာကြီးကိုမြင်ကြည့်လိုက်တပင်လေးပေါက်နေတာရှိတယ်ရေတွေစီးနေတာရှိတယ်ပဲတဘာဝတရားကြီးဘသူဟာလဲအဲ့ဒါကစဉ်းစားကြည့်စဉ်းစားကြည့်နော်ပို့ပြီးတော့ရှင်းအောင်ပြောမယ်ခုလာမင်းကြီးထွက်နေတယ်နေလေတိုင်းနေထွက်နေအဲ့နေတွေလာတယ်ဘသူဟာလဲတဘာဝတရားပဲလေးတာတိုက်နေတဲ့လေဟာဘသူဟာလဲပိုင်ရှင်မရှိဘူးနော်တကယ်တမ်းကဒါပေမဲ့ကျုပ်တို့ကဘာလုပ်တာလဲငါပိုင်တယ်ငါပိုင်ုံနဲ့မကဘူးအဲ့ဒါငါကိုဖြစ်နေလား ဟုတ်လားငါးပိုင်းလောက်တင်ဆွဲထားမဟုတ်ဘူးနော်ဘလို့ဆွဲထားလဲငါလို့ကိုဆွဲထားတာခုမြတ်စွာဘုရားခန္ဓာ၅ပါးကိုဘုံဘုံတော့ငါလို့ထင်တယ်လို့မြတ်စွာဘုရားဘာနဲ့တောင်ဥမာပေးလိုက်တော့လမ်းပေါ်မှာသူ့သူကြွေးကြနေတဲ့တိခတ်ချောင်းမြက်ချောက်တွေလို့ဥမာပေးတာနော်ဒါဇီတဝန်ကျောင်းနဲ့ဟောလို့ဇီတဝန်ကျောင်းလို့ပြောတာပဲတကယ်တမ်းတော့လမ်းဘေးကတိရွက်ချောက်တွေမြက်ချောက်တွေလို့သဘောထားလို့ပြောတာပဲဘယ်သူ့ကိုသဘောထားမှာတော့ကိုကိုကိုသဘောထားမှာလို့ပြောတာနော်အဲ့လိုထားနိုင်တဲ့တနေ့မလုပ်မလို့ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်လို့တိုက်ရိုက်ဟောတာ ဟုတ်လားဒါကြောင့်ဒီသုတ်တံကိုဘုံဘွားအလွန်သဘောကျဟုတ်လားသင်တို့ဥစ္စာမဟုတ်တာကိုပယ်ကြပယ်နိုင်လို့ရှိရင်သင်တို့ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်အကျိုးရှိလိမ့်မယ်ချမ်းသာလိမ့်မယ်ဟုတ်လားသင်တို့ဥစ္စာမဟုတ်ဘူးဆိုတာဘာကိုပြောတာလဲခန္ဓာ၅ပါးကိုပြောတာဥပမာဈေးတွန်းကြောင့်လည်းမှကြွေးကြနေတယ်မျက်ခြောက်လေးတွေတည့်ရခြောက်လေးတွေတစုံတယောက်ကယူသွားမယ်မီးရှို့မယ်လှုပ်ချင်တယ်လို့လှုပ်မယ်ဆိုရင်တို့စိတ်ထဲမှာဟာဒီလူတွေကငါ့ကိုလှုပ်ချင်တယ်လို့လှုပ်နေတာပဲငါ့ကိုမီးရှို့နေတာပဲလို့ထင်မလားမထင်ပါဘူး ဒါတုတ်တန်လေးကိုအကျဉ်းမြင့်ပြန်ပြောတာနော်အဲ့လိုပဲဘုန်းတို့တလယနာဝကတယုတ်ပါဠိတော်ထဲမှာလည်းပဲနတ်တုံမာကတုတ်တန်ဆိုတာရှိအဲ့ဒီတုတ်တန်ကပိုးတောင်းဆင်ခြင်စရာကောင်းအဲ့ဒီမှာကျတော့ဘယ်လိုဟောတော့တလယနာဝကလည်းမှတ်တတ်တင်တာဆိုတော့ရိပ်မိကြမယ်ပေါ့နော်မျက်စိနာနာလျာကိုရှိတ်အဲ့ဒီ6ခုနဲ့ကန်ဟောတယ်ဟုတ်လားမျက်စိဟာဟိုဟာမဟုတ်ဘူးเนาะသူ့အတူကံအရှိန်ကြောင့် နော်ဖြစ်ပေါ်နေတဲ့တဘာဝတရားတစ်ခုကံရှင်ကုံတဲ့အချိန်သူပြက်မှာနော်တချို့လူမသေးသေးကမှမျက်စိပြက်သွားတာရှိတယ်ဟုတ်လားအဲ့ဒါလို့သူ့ကြတော့ဒီဒေါ်လာ6ပါးကနေကင်ပြီးတော့နားလည်မှုတစ်ခုကိုရဖို့အတွက်မြတ်စွာဘုရားကဆင်ញင်ခိုင်းတာတကယ်တမ်းကဒီခန္ဓာကိုယ်ရဲ့အကြောင်းကိုမှန်မှန်ကန်ကန်သိဖို့အတွက်ဘုံဘုံတို့ဘက်စုံတောင်းဆောင်ကနေပြီးတော့ချင်းကပ်ပြီးတော့နားလည်အောင်လှုပ်ခိုင်းတာပါပဲမြတ်စွာဘုရားကနော်အစုဝေးကြီး၅ခုအနေနဲ့ကြည်ခိုင်းမယ်ဒါခန္ဓာ၅ပါးပေါ့နော် ဒွါရ6ပါးပေါင်းစုထားတဲ့အနေထားအနေခန္ဓာကိုယ်အမှန်တိုင်းမြင်အောင်ကြည့်မယ်နော်အာယတနာ12ပါးဓာတ်18ပါးအများကြီးပဲနော်ဓာတ်ကြီး4ပါးအမျိုးမျိုးပါပဲတူရလေးတွေစုပြီးတော့ပိုင်းဖြတ်ပြီးတော့ပါတာနောက်ဆုံးချုပ်လိုက်ပြီးဟေးဆိုပြီးပါရမယ်တော့ယုံနံနော်မင်းကွန်းဆိုရက်ပါပြောတော့တန်ခိတ္တရုစီအချင်းချုပ်ကိုနှစ်သက်တဲ့ပုံကိုဟုတ်လားဩအချုပ်ပဲပြောလိုက်တော့ နောက်ဆုံးအဲ့ဒါနဲ့ထပ်ပြီးတော့ချုပ်ချင်သိရင်ဘလို့ချုပ်မလို့သင်္ခတာတရားသင်္ခါရတရားဖြစ်เสียအကြောင်းရှိလို့ဖြစ်လာကြတာရုပ်လို့နာမ်လို့နှစ်ခုတောင်မခွဲတော့ဘူးဟုတ်လားရုပ်လည်းဖြစ်เสียအကြောင်းရှိလို့ဖြစ်လာနာမ်လည်းဖြစ်เสียအကြောင်းရှိလို့ဖြစ်လာတာသင်္ခတာတရားဒါကြောင့်သဘာဝတရားတွေကိုမြတ်စွာဘုရားသင်္ခတာဓမ္မအသင်္ခတာဓမ္မဟောအသင်္ခတာဆိုတာဘာလို့နိဗ္ဗာန်ကိုပြောတာဒီသဘာဝလေးတွေကိုဘုံဘုံတို့နဲ့နဲ့နဲ့နဲ့သဘောပေါက်ဖို့မလိုဘူးလားအဲ့ဒီလိုသဘောပေါက်ဖို့ကြိုးစားတဲ့နေရာမှာဒီသုတ်တန်လေးတွေဟာအများကြီးဉာဏ်ပညာဖြစ်ထွန်းဖို့အတွက် အလွန်မှကြီးစုများတဲ့တုတ်တန်လေးတွေလို့ဆိုနိုင်ဘူးလားဆိုနိုင်အေးဒါကြောင့်ဘုံဘုံကဒီခန္ဓာကိုယ်ရဲ့ဒုက္ခကိုခံစားပြီးတော့နေရတဲ့ဖွာအတွက်ရည်ရွယ်ပြီးတော့လေးနဲ့တဲ့အကြောင်းအရာလေးတွေကိုပြောပြတယ်ဟုတ်လားဩဒါဟာဒီလိုဖြစ်နေတာပါလားနားထောင်ရတဲ့ပုံကိုယ်လေးအတွက်လည်းပဲဩသူ့မှာအဲ့ဒီလိုဖြစ်တယ်လို့မအောင်မင်းနဲ့ကိုယ်လည်းပဲအဲ့ဒါတဲ့ဆိုးတာမဖြစ်ဘူးလို့တောင်မပြောနိုင်ဘူးဘုံဘုံတို့မှာဘယ်သူကမှအမခံချက်ပေးထားတာမရှိဘူး ဘာမှလည်းကြိုတင်ပြီးတော့သိနိုင်မြင်နိုင်တာမျိုးမရှိဘူးဒါပေမဲ့ဘုန်းတော်မသိနိုင်တာကိုသိနိုင်တယ်လို့ကြီးလောက်ထားတာတော့တော်တော်ဆိုးတယ်လို့ထင်ဘယ်လိုလောက်ထားလဲငါဘာမှဖြစ်ဘူးอืมဒီလိုတွေးထားတာနော်ကိုကိုတော့ဖြစ်လိမ့်မယ်လို့ထင်ကိုမထင်ဘူးဖြစ်လိမ့်မယ်လို့မထင်ဘဲနဲ့ပဲဖြစ်နေကြတာဒီအမှန်တရားကိုလည်းပဲတော့စဉ်းစားပြီးတော့ထိတ်လန့်မှုတန်ဝေကညံရင့်တန်စေသင့်ပေါ့ဟုတ်လားဖြစ်နေတဲ့လူတွေကလည်းသူတို့သူဖြစ်မယ်မထင်ဘဲနဲ့ကိုဖြစ်နေတာ အဲ့တော့ကိုလည်းဖြစ်မယ်မတင်ဘူးအဲ့တော့ဖြစ်မယ်မတင်တဲ့ကိုလည်းပဲအကြောင်းမသိရင်ဖြစ်ရှင်ဖြစ်သွားမှာပဲဟုတ်ရဲ့လားအဲ့လိုဖြစ်လာပြီးဟေ့ဆိုရင်ဒီလိုအမြင်မှန်တွေကိုနော်အခြေခံပြီးတော့တိဆောက်ထားတဲ့အသိဉာဏ်ပညာကိုဒါဘုံဘုံတို့ပိုင်ပိုင်နိုင်နိုင်ရမထားဘူးဆိုရင်ဘယ်လိုနေမလို့နော်ကိုယ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့အနေအထားမျိုးရောက်သွားမှာဟုတ်လားကိုကတော့မနာအောင်လုပ်လို့မရစိတ်ကတော့မနာအောင်လှုပ်ချင်တဲ့ပါဆိုရင် လုပ်လို့ရတယ်နီလန်းလည်းရှိတယ်ဒါဝဲမြတ်စွာဘုရားကဦးစားပေးပြီးတော့ဟောပြောခဲ့တာတိုက်တွန်းခဲ့တာဟုတ်လားဒါကြောင့်ဒီကနေ့ဟွန်းတို့ဘယ်တုတ်တန်လဲဒီကနခတုတ်တန်ဟုတ်လားဒီကနခတုတ်တန်လေးကိုပြန်ပြီးတော့အနှစ်ချုပ်မယ်ဆိုလို့ရှိရင်ဘာဘုံမဘယ်ယူဝါဒဘုံမမနှစ်သက်ပါဘူးလို့ပြောလာတဲ့ဒီကနခပလဝိုက်ဟုတ်လားဘာဘုံမမနှစ်သက်ပါဘူးဆိုတဲ့မင်းအယူဆလေးကိုတော့မင်းကပြန်ပြီးတော့မနှစ်သက်တော့ဘူးလားတော်တော်ဖြေရခက်သွားတယ်နော် အဲ့ဒီမှာဆက်ပြီးတော့မြတ်စွာဘုရားပါပြောတော့နော်အယူဝါဒတွေဆိုတာကွယ်ကိုယ်နဲ့သဘောထားမတိုက်ဆိုင်တဲ့လူနဲ့တွေ့ရင်ညင်ရခုံရစိတ်ပင်ပန်းရတယ်စဉ်းစားရတယ်ဘာမှအနှစ်သာရမရှိဘူးဒါကြောင့်ညင်ရှိတဲ့လူတွေအဲ့ဒါကိုစွန့်လွတ်ကြတယ်တကယ်အရေးပါတဲ့အလုပ်ကိုပဲလုပ်ဖို့ဥတည်ကြညင်ခုံဖို့အတွက်ဘဝမှာအချိန်မပေးဘူးဒီသဘောလေးဟုတ်လားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားပါဟောတော့ မဟာဗုဒ္ဓကြီးလေးပါးနဲ့တိဆောက်ထားတယ်အမေဖေရဲ့သွေးသားကိုအမိပြုပြီးတော့ဖြစ်ပေါ်လာရတယ်ဓမင်းအာဟာရတွေကိုအမိပြုပြီးတော့ကြီးထွားလာရတယ်တော့မမြဲတဲ့သဘောဖုံးလွှမ်းထားရတဲ့သဘောစုပ်နေပေးရတဲ့သဘောကိုယ်ပြက်သွားတဲ့သဘောပျက်စီးသွားတဲ့သဘောရှိတယ်ဒီခန္ဓာကိုယ်ကြီးကိုဘယ်နှမျိုးမြတ်စွာဘုရားကဆင်ခြင်ဖို့သင်ပေးတော့7မျိုးအနေစာဒုက္ခဟောကကန္ထတန်လအကအာဘာဒပရပလောကတုံညာအနတ္တဟုတ်လား အဲ့ဒါနောက်ကတောဆိုတဲ့စကားလုံးလေးတွေနဲ့တွဲထားတယ်နော်ပါဠိဆိုတော့ကြီးအကျေတုံးဟောတာရှိတယ်တော40 40တောင်ရှိတရား7မျိုးပဲရှိဟုတ်လားဒါတွေဟာကိုယ်ခန္ဓာကိုယ်ရဲ့သဘာဝကိုမှန်မှန်ကန်ကန်မြင်တတ်ဖို့အတွက်ရှုတော်မျိုးစုံကနေပြီးတော့မြတ်စွာဘုရားမြင်တတ်ဖို့သင်ပေးထားတာဟုတ်လားတနည်းမဟုတ်တနည်းကိုညံကတဲ့သွားနိုင်တယ်နော်ဒီဟာကိုသဘောမပေါက်တော့လည်းပဲဟိုဟာနဲ့သဘောပေါက်သွားတာလည်းဖြစ်နိုင်တယ်ဒါကြောင့်လေ့လာတဲ့နဲ့လိုက်စားတဲ့ သဘောပေါက်ရဲ့လားအဲ့လိုယုတ်ကာယကမ္မထံကိုဟောပြီးတဲ့နောက်မှာမြတ်စွာဘုရားပါဟောတော့ဝေဒနာကမ္မထံဝေဒနာဘယ်နှမျိုးရှိတုံးကြံမြအဖြစ်ဒုက္ခဒုက္ခအဒုက္ခမဒုက္ခ၃မျိုးဒုက္ခဖြစ်နေတဲ့အချိန်မှာကြံဝေဒနာနှမျိုးမရှိဒုက္ခဖြစ်နေတဲ့အချိန်မှာကြံဝေဒနာနှမျိုးမရှိအဒုက္ခမဒုက္ခဖြစ်နေတဲ့အချိန်မှာကြံဝေဒနာနှမျိုးမရှိတစ်ခုပြီးမှတစ်ခုဒါလည်းပဲထိုင်ဆောင်နေတာမရှိကြိုးပြီးတော့ဘုကင်ပေးထားတာလည်းမရှိ အကြောင်းအားလျော်စွာဖြစ်နေအား ဘလို့သဘာဝတွေလဲအနိစ္စသင်္ခတပရိစ္ဆသမုပ္ပန္နဟုတ်လားအကြောင်းတရားတွေဖြစ်เสียအကြောင်းတရားတွေစုံတော့ထပ်ထပ်ပြီးတော့ဖြစ်လာတဲ့သဘောပြီးတော့လည်းပျောက်သွားသူ့ကိုမွေးဖွားလိုက်သောအရာဒီပင်လည်းအနိစ္စဖြစ်တဲ့အတွက်ကြောင့်သူသည်မုတ်ချအနိစ္စဆိုတာကိုစိတ်ထဲကပိုင်ပိုင်နေနိုင်နားလည်ထားရဒါကြောင့်ခရဓမ္မဝေယဓမ္မဝိရာဂဓမ္မနိရောဓဓမ္မကုန်တဲ့သဘောပြက်တဲ့သဘောချုပ်ပြောက်သွားတဲ့သဘောကင်းပြတ်သွားတဲ့သဘောတွေဒီသဘာဝတရားတွေရှိတယ်ဆိုတာမြတ်စွာဘုရားပြောပြပြီးတော့ ဒီလိုသာမှန်မှန်ကန်ကန်ရှုမှတ်ဆင်ခြင်ပြီးတော့ပွားများအထုတ်မယ်ဆိုရင်ဘာဖြစ်မလို့ဝေဒနာယနိဗ္ဗိနေတိနိဗ္ဗိနံဝိရစတိဝိရာဟောဝိမု ක්ෂ တိညီငွေမယ်ထုံးမတဆင်ဆွဲမမှုကင်းမယ်ထုံးမတဆင်လွတ်မြောက်သွားလိမ့်မယ်ဟုတ်လားလမ်းကြောင်းဘယ်နှခုလို့သုံးမျိုးအကျဉ်းမြင်ပြောတာနော်အမှန်မြင်ရင်၄မျိုးတော့နားလည်ရမယ်အမှန်မြင်ရင်ညီငွေမယ်ညီငွေရင်ဆွဲမမှုကင်းမယ်ဆွဲမမှုကင်းရင်လွတ်မြောက်သွားလိမ့်မယ်လို့ပြောတာ အဲ့တော့ဒီတရားစကားကိုနားပြီးတော့ရှင်သာရိပုတ္တရာဘာဖြစ်သွားတော့ယန္နာဖြစ်သွားတယ်အဓိကနှစ်ခါကသောတာပတိမေညာပူညာရသွားတယ်ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ဒီတရားဒေသနာကိုအနာယူပြီးတော့နော်ကုသိုလ်ကောင်းမှုတွေထဲမှာအစဉ်အတန်းအမြင့်မားဆုံးအကျိုးကျေးဇူးအကြီးမားဆုံးကုသိုလ်ဖြစ်တဲ့ပညာတရားဒါကိုကြီးထွားလာအောင်ဘုန်းဘုန်းတို့ဘယ်လိုကြမလို့စူးစမ်းကြရမယ်ဒါကြောင့်စူးစမ်းနိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ညပိဋကတ်ပေါင်းသူတော်ကောင်းတို့ကြိုးပမ်းအားထုတ်ကြရတော့ ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွန့်တက်တည်ကြောင့်ဘုရားတပည့်တော်တို့သည်မညံပုညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း